ဒီနေ့ဆွမ်းအလှရှင် များဒီနေ့အာယုံဆွမ်းကိုဥမင်အောင်ဒေါ်တင်တင်ကျွယ်မိသားစုဥမင်အောင်ဒေါ်တင်တင်ကျွယ်မိသားစုတို့ကအာယုံဆွမ်းနဲ့ညနေအဖြော်ကြီးဟိုလှူဒန်းတယ်နေဆုံးကိုကြတော့ဒေါ်လာထွေးရဲ့အသက်90မြောင်းနေပေါ့အသက်90မြောင်းနေဒေါ်လာထွေးမိသားစုတို့ကလှူဒန်းတယ်ဒေါ်လာထွေးတို့မိသားစုတို့ကမနေ့က မထေရ်တွေကတန်ခါ64ပါးအတွက်သင်္ကန်းထီဖနက်စားတဲ့ပစ္စည်းတွေများစွာစာရိတ်ဓာမဲချပြီးတော့လှူဒန်းတယ်။နောက်ပြီးတော့ဒီကြောင့်မှတော့ထပ်လိုအားနေသေးတဲ့ရေတိုင်ပြည်တစ်လုံးလည်းပဲငွေ2သိန်းအဲ့ဒါကိုလည်းသူတို့လှူဒန်းသွားတယ်။ဒေါ်လာသူတို့မိသက်စုကလှူဒန်းသွားပါတယ်။ဒီနေ့တရားရေထဲမှာလဲမနစ်မီးလဲမချစ် ရေထဲကိုချလိုက်တဲ့အခါကျတော့ရေထဲကိုလည်းနှိမ့်ပြီးတော့မြုပ်ပြီးတော့မသွားမိလောင်နေတဲ့မိထက်ကိုသွားထက်လိုက်တဲ့အခါမှာမိလည်းမချစ်အဲရမို့ရေမနစ်မိမချစ်တဲ့တရားတော်တဲ့တော့ပြည့်စက်ဘာအရာဝတ္ထုလဲဆိုတာစဉ်းစားပေါ့ဝဟိလီသဘောပေါ့ရေမှမနစ်မိမှမချစ်သောတရား ရှစ်ဆိုတာမိထဲထည့်လိုက်ရင်မိမလောင်ဘူးပေါ့ဒီအရာဝတ္ထုဟာရေထဲကိုထည့်လိုက်ပြီမဲ့ရေထဲကနစ်မြုပ်ပြီးတော့မသွားဘူးလက်ဒီဝတ္ထုကအရာရေမှာမနစ်မိထဲကိုထက်ပြန်လို့လည်းပဲမိမလောင်ဘူးလောင်ကျွမ်းပြီးမသွားဘူးမိမချစ်အဲရေမှာမနစ်မိမှာမချစ်တော့တရားတော်တဲ့ဖြစ်ကြီးကြီးပေါ့ဘုဒ္ဓပိသက်ဘာတရားများဖြစ်ပါလိမ့်မလဲလို့ နေချမ်းသာသူနေပါစေလက်ညှိုးလက်အုပ်ချီထားတာပင်ပန်းတယ်လောက်ချီထားတာပင်ပန်းတယ်အောက်ချရတာတက်တာတယ်နေအောက်ချရတာတက်တာတယ်လောက်ချီတာပင်ပန်းတယ်တရားနာခါကျတော့ကိုကိုဣရိယာပုံနဲ့ကိုကျမ်းမာရေးနဲ့ဆင်ပြေသလိုတရားထိုင်လို့ရတယ်ဘယ်လိုပဲထိုင်ထိုင်ထိုင်လို့ရတယ်အာဂါရဝမဖြစ်ဘူးအာဂါရမဖြစ်ဘူးတင်ပလိကိုထိုင်ပြီးမှတရားနာနေတင်ပလိခွဲပြီးထိုင်ထိုင်ထိုင်ကျဲသလိုထိုင်ရတယ်ဒီဟိုကျွမ်းမှတရားဟောရခါကျတော့တညာလုံးလုံးတရားဟောခါကျဟောရင်ဟောရင်ဟောရင်ဟောရင်နဲ့တရားနာပရိသတ်တွေ တရားဟောဘုန်းကြီးပဲခြေတော်ဆင်းပြီးထိုင်တရားနိုင်ကြတာပါတရားဟောဘုန်းကြီးရှိတာကိုဘုမပြေလို့တနာရီနှစ်နာရီဟိုခုဒီကိုကျွမ်းမှတရားနာတာညနေ6နာရီတရားဟောလိုက်တာမနေ့6နာရီတူတီတရားဟောတယ်ဘုန်းကြီးတို့ဗမာပြည်မှာလူသူကြချင်းချင်းတရားနာသမားတရားမရှိတော့မှာပေါ့အခုထားပြကုန်ပါပါပဲဟုတ်အခုဥပိုးကဘုန်းကြီးတစ်ပါးတရားဟောတာတနာရီခွဲကြော်ကြဟောနောက်တက္ကမတွေဖြစ်ဖြစ်ဖြစ်ထားပါတာနောက်မရှိတော့ဘူးတနာရီခွဲပဲရှိသေးတယ်ဒီဟိုကျွမ်းမှာတရားပွဲကညနေ6နာရီမှာမနေ့6နာရီတူတရားဟောတယ် ဇွဲဘယ်လောက်ကောင်းတဲ့ဆိုတာကြည်တရားနာပိသားကြီးတရားနာရင်နာရင်နာရင်နဲ့တရားနာပိသားတွေကဖြည်းဖြည်းညောင်းတော့ခြေတော့ဆင်းရင်တော့ဘုန်းကြီးဖယ်ခြေတော်လေးဆင်းရင်လက်ဦးလေးခြီးပြီးတရားနာနေကြတခါလေသူ့ခြေတော်လေးတွေကိုဆာလီလေးနဲ့ဖုံးပြီးတော့ထားရတယ်ခြေတော်တော့ဖော်မထားဘူးခြေတော်လေးတွေကိုဆာလီလေးနဲ့ဖုံးထားတယ်ဖုံးပြီးတော့တရားနာနေကြတာပါပဲအဲ့ဒီတရားမျိုးတခါနာကြည့်ပါမလားဘုန်းတော်ပြေသက်อืมဘ누구မှကြံမှာမဟုတ်ဘူးဘုန်းကြီးတပါးပဲကြံမှာပါပြင်ပေါ်ထိုင်ပြီးတော့ဟုတ်လား ဒါကြောင့်မို့သူတရားနာရင်းနဲ့သောတပန်သက္ကရာကအနငါယဟန္တာဖြစ်တော်မူတယ်ဆိုတာအဲ့ဒီတရားမျိုးဆိုလို့လေအဲ့ဒီတရားမျိုးတရားထုရသွားရတဲ့ခါလဲတရားကိုရိမ်မှမနစ်မိမှမချက်တော့တရားတဲ့မြတ်စွာဘုရားအင်္ဂုတ္တရနိကမှာဟောတော်မူတဲ့ဝိထတဒနာသုတ်တန်တရားဝိထတဒနာဆိုတာသူတော်ကောင်းဥစ္စာ9ပါးဆိုကြောက်ခုရတာပါပဲမကြောက်ဘူးလို့ရှိဘူးဗုဒ္ဓဘာသာလူလူမှန်သမျှသူတော်ကောင်းဥစ္စာ9ပါးဆိုတာ ရေခိုင်းရင်မှားတာတယ်သူတို့ဥစ္စာခုနှစ်ပါးတထာသီလဟိရိဩတ္တပသုတ္တစာကပညာခုနှစ်ပါးရှိတယ်တတ္တဒါနံသီလဒါနံဟိရိဩတ္တပိယဒါနံသုဒ္ဓဒနေသာသကောသာပညာဝေတတ္တမန္တနံယသဣဒိဒနာအဋ္ဌိဣဋ္ဌိယဝရိသသဝံအတလိတောတိတ္တဟုအမောကံတတ္တဇီဝိတံ သာသမံသတ္တိသတိလင်းစာပါတတံဓမ္မတတနံအနုယုစေတာမေဓာဝီတရံဗုဒ္ဓနာသာသနံဆိုရဟောတော်မူတဲ့တရားဒီတရားခုနှစ်ပါးရှိတဲ့ပုဂ္ဂိုလ်ကဘယ်တော့မှမဆင်းရဲဘူးတဲ့ရကြမိမ့်မှမြည်သူမဆိုးဒီသူတော်ကောင်းဥစ္စာခုနှစ်ပါးရှိတဲ့ပုဂ္ဂိုလ်ဘယ်တော့မှမဆင်းရဲဘူးပစ္စုပန်မှာလည်းမဆင်းဘူးတာမလွန်လောကမှာလည်းဘယ်တော့မှမဆင်းရဲဘူး ယသဣတိဒနာအတ္တိဣတိယပိသတဝါတဲ့အမျိုးသမီးဖြစ်စေမျိုးကောင်းသားဖြစ်စေတဲ့အဲ့ဒီသူတော်ကဥစ္စာခုနှစ်ပါးကိုမာကာရှိပါစေခိုင်မြဲပါစေတဲ့အန္တလေတောတိတံဟူအမောကံတတဇီဝိတံအန္တလေတောဘရောမှမဆင်းရဲဘူးတဲ့ပစ္စုပန်မှာလည်းဘရောမှမဆင်းရဲဘူးနောက်တောင်လောင်ဘောမှာဘရောမှမဆင်းရဲဘူးအမောကံတတဇီဝိတံသူယခုပစ္စုပန်ဘောအသက်ရှင်နေရခြင်းဟာလည်းပဲဘရောမှအချီးနီးပုဂ္ဂိုလ်မဟုတ်ပါဘူးတဲ့အကျိုးရှိသောအသက်ရှိခြင်းပဲ အမောကံတတဇီဝိတံတသမတာတိသသေလင်းစပါတဒံဓမ္မတတနာအဲ့ဒီသူတော်ကဥစ္စာဖဏပါရှိတဲ့ပုဂ္ဂိုလ်ဟာတတ္တပတိမဲ့ကိုရကိုရသွားမယ်မရဘယ်သူမှမရှိစေရဘူးလေမြတ်စွာဘုရားရှင်အမဂန်နဲ့ဟောတာတရားဒီသူတော်ကဥစ္စာ9ပါးတည်မြဲတဲ့ပုဂ္ဂိုလ်ဟာတတ္တပတိမညာဖုန်ညာအ ਨੇ ဆုံးရရမယ်မြတ်စွာဘုရားဟောတဲ့တရားပါတဒံဓမ္မတတနာအနုယုစိတ်ထမေရဝီဒါရမို့ ဒီသူတော်ကောင်းဥစ္စာ9ပါးကိုမဆွရုပ်စေနဲ့ခိုင်မြဲပါစေနားလည်ရမလားသူတော်ကောင်းဥစ္စာ9ပါးရှိတဲ့ပုဂ္ဂိုလ်ကပြစ္ဆုတ်ပံမှာဆင်းရဲပါမလားဆင်းရဲဘူးဘဝသံတရားတလျှောက်နိဗ္ဗာန်အဒီကာလအထုမှာလည်းဆင်းရဲပါမလားမဆင်းရဲဘူးသူဒီတရား9ပါးမြတ်တဲ့ပုဂ္ဂိုလ်ဟာဒီဘဝမှာဘာဖြစ်နိုင်တယ်လဲသောတပန်ဖြစ်မှာအိတ်ကံပဲမြတ်စွာဘုရားတရားနှမျိုးမဟောတာဘူးစကားနှမျိုးဘုရားမပြောတာဘူး သူတို့ကဥစ္စာ9ပါးမြတ်သူဟာဒီဘဝမှာသတ္တဗံအစစ်ဖြစ်မယ်တဲ့မြတ်တာမြတ်ပါပြီတဲ့ပတ္တဒနံတဒါတရားသည်ဥစ္စာပဲတဲ့ပတ္တဒနတဒါတရားဆိုတာဟာဘုရားကိုယုံကြည်တာတရားကိုယုံကြည်တာသံဃာကိုယုံကြည်တာကံနဲ့ကံကျုပ်တရားကိုသဘောပေါက်နားလဲယုံကြည်တာဒီစကားတည်းစကားလုံးတည်းထပ်ပြီးတော့နေတယ် ယုံကြည်တယ်ဆိုတာဟာဖခင်ပြောတဲ့စကားကိုလိုက်နာတာပါပဲမိဘပြောတဲ့စကားကိုလိုက်နာတဲ့သာသမီကိုသားကောင်းသမီးကောင်းသူဆိုတယ်မဟုတ်ဘူးလားလောကမှာဒီလိုပဲမဟုတ်ဘူးလားဆရာပြောတဲ့စကားကိုလိုက်နာတဲ့တပည့်တွေကိုတပည့်ကောင်းသူဆိုတယ်ဖခင်ပြောတဲ့စကားကိုလိုက်နာတဲ့လူတွေကိုသူတော်ကောင်းလို့ခေါ်တယ်မြတ်စွာဘုရားရှင်ကသူတရားတွေကိုလူတွေအတွက်အပယ်လေးပါးရအောင်ခေါ်တာမျိုးမဟုတ်ဘူး အပယ်လေးပါးကလွတ်အောင်ဖျက်ဟောသွားတာဒါကြောင့်မို့တတ္ထာတရားသည်ယတနာသုံးပါးပေါ်မှာယုံကြည်သက်ဝင်တဲ့သရတရားမတုံမလုတ်ယုံကြည်သက်ဝင်တဲ့သရတရားကုသိုလ်ဆိုတာရှိတယ်ပြုကောင်းတဲ့တရားအကုသိုလ်ဆိုတာရှိတယ်မပြုကောင်းတဲ့တရားပြုကောင်းတဲ့ကုသိုလ်ကိုပြုရင် ကောင်းကျိုးရမယ်မပြုကောင်းတဲ့အကုသိုလ်ကိုပြုရင်လည်းမကောင်းကျိုးတွေရမယ် ဒါကြောင့်ငါသည်ပြုကောင်းတဲ့ကုသိုလ်ကိုသာပြုရမည်မပြုကောင်းတဲ့အကုသိုလ်ကိုမပြုငါဒီလိုထိမ့်သိမ့်ပြီးတော့နေမယ်လို့ဖရာရဲ့တရားပေါ်ပေါ်မှာယုံကြည်တာကိုသဒ္ဓါတရားလို့ခေါ်တယ်အဲ့ဒီသဒ္ဓါတရားခိုင်မြဲသူဟာဘယ်တော့မှမဆင်းရဲဘူးတဲ့ဘုန်းတော်ပိဿအဲကြည့်ဖျောက်ဟောတာအဲ့ဒီသဒ္ဓါတရားကိုရေထဲမှာသွားထိုင်ရင်ရေမြင်ပါမလားမိထက်မှာမိသွားမိချိုးလဲမိချက်ပါမလားမိမိသဏ္ဍာန်မှာဒီသဒ္ဓါတရားခိုင်မြဲရင် ရေနစ်ပါမလား အဲမိလောင်ပါမလားမလောင်ဘူးလေမယုံရင်သွားပြီးတော့မိမိထက်သွားထိုင်ကြည့်ဒီသရတရားရှိရင်မိမလောင်ဘူးပုဂ္ဂိုလ်ပရိသတ်ကြောက်တော့ကြောင်းနေကြောင်းနေပါလိမ့်မယ်ဟုတ်မလားဘုရင်ကပကံပြည်မှာရှင်မင်းပြုတဲ့နရပတိစီသူမင်းကြီးဆိုကြောက်ခွတယ်မလားပကံရာဇဝင်သင်ခွတဲ့ပုဂ္ဂိုလ်ကြီးကြောက်ခွတယ်မလားမိဖုရားစောလုံးဆိုတာရှိတယ်နရပတိစီသူမင်းကြီးမှာမိဖုရားစောလုံးဆိုတာရှိတယ်ရှင်ဘုရင်က သူမိဖုရားခေါင်ကြီးမိဖုရားဆုံးလို့အင်မတန်ချင်းမြန်းနိုးတယ်အင်မတန်ချင်းမြန်းနိုးတဲ့အတွက်ကြောင့်နွေရာသီအခါမှာအေယဝတီမြက်ကန္နာမှာယာယီတန်တန်လေးဖောက်ပြီးတော့ဆင်းနေတယ်ဘုရင်ကဆင်းနေတော့နေတိုင်းအေယဝတီမြက်ထက်ရေသွားချိုးတော့နေနေတော့မိဖုရားမောက်မှာအငယ်တွေခေါ်ပြီးတော့တွတ်တွတ်တိုင်ပင်ပြီးတော့နတ်ဖန်တို့ရေထက်ရေအေယဝတီမြက်ထက်ရေသွားရေဆင်းချိုးရင်မိဖုရားစောလို့မိတို့ဝိုက်ပြီးတော့ရေပယ်ရ ချင်းမြတ်နိုးလို့သူကြည်ကြည်စားတဲ့သဘောပါပဲမဖျားကြီးကိုရေချိုးတဲ့ခါကမင်းဖျားဆော့လို့မင်းတို့ဝိုက်ပြီးရေပကြဒါတော့ရှင်မင်းကပြောထားတော့ရေစိတ်ချိုးပြီးတာမကြမင်ကာလာတိုင်းမှာမင်းဖျားဆော့လို့ရေတခါဝိုက်ပြီးတော့ရေပကြမင်းဖျားဆော့လို့ရေမှုံးသွားတာပေါ့စစ်ကောက်သွားတာတခါလဲရှင်မင်းကြီးကငါ့လူပုံလဲမှာအဆက်ခွက်တယ်ဆိုတော့မြို့သမီးများကလည်းနော်ဒါသိကြီးကြီးတယ်အဲ့တော့ဝိုင်းပြီးတော့မိဖုရားငယ်တွေမမတွေကရေပဲတော့ရေနဲ့နဲ့မှုံးသွားတာပေါ့ချစ်လို့ကြည်စားတာနော် နောက်တရက်ကျတော့မိဖုရားဆုံးလို့ကစားတော့ချက်ခေါ်ပြီးတော့စားကြရီထက်မှာအစစ်ခတ်တာပါပဲရှင်မင်းကြီးကိုစစ်ခတ်တာပါပဲရှင်မင်းကြီးထမင်းစားခါနေကြတော့စားကြရီခွက်ထဲမှာအဲ့လိုကြီးကလောတို့ထက်ထက်ထက်ပြီးတော့ခွေကျွေးကြောက်ရမလားစားကြရီတဲ့ယူရခွေကျွေးတော့ခွေကချက်ချက်သေသွားတာပါပဲနေသွားတော့ဆောင်းစတော်ခဲကိုစဖုံမှုခေါ်ပြီးတော့ဒါဘသူလက်ချက်လဲတော့မိရခါကြတော့မိဖုရားဆောက်လို့လက်ချက် ပြီးသွားတဲ့ခါကျတော့ပဘဲသမားတွေကိုခေါ်ပြီးတော့တန်ကျက်တန်ကျက်စင်လောက်ခိုင်းတယ်တန်ကျက်စင်လောက်ခိုင်းပြီးတော့မိဖုရားဆုံးလို့ကိုအဲဖုံမိထိုးပြီးတော့ပဘဲဖုံနဲ့မိထိုးပြီးတော့မိရရက်တောက်တဲ့ခါမှာမိဖုရားဆုံးလို့အဲ့ဒီပေါ်တန်ကျက်စင်ပေါ်အိတ်ခိုက်တာပါပဲမျက်စိကမြင်ရတာဘုန်းတော်ကြီးကမြင်ရလားတတ္တဌာနမိမလောင်ကိုပြပြမလို့တာကျန်းတန်ကျန်းစင်ပုံမိဖုရားဆုံးလို့ထက်ခိုင်းမိဟုံးလဲဆိုမိငြိသွားရတယ် ပြပြဆုံးလို့ကအဓိဌာန်ထားတဲ့ဗုဒ္ဓံသရဏံကိသာမိဓမ္မံသရဏံကိသာမိသံဃာသရဏံကိသာမိအသက်သက်ဆုံးမြတ်စွာဘုရားရှိခိုးမမှိတ်မသွန်ငါယုံကြည်ပါ၏မေတ္တရားဖို့တရားနိဗ္ဗာန်တရားတော်များကိုငါအသက်သက်ဆုံးမမှိတ်မသွန်ယုံကြည်ပါ၏အရိယသံဃာတော်ရှင်မြတ်မြတ်သည်မကောင်းမှုအကုသိုလ်တရားကိုမပြုဘူးဆိုတာငါယုံကြည်ပါ၏သရဏဂုံသီလ၃ပါးကိုသူနှလုံးထဲမှာတခါစွဲပြီးတော့သူခံယူထားတာ မိဖုရားဆုံးလုံးကိုတခါရဲရဲတောင်းနေတဲ့တန်ကြဆင်ပေါ်မှာတင်လိုက်တာဟုံးဆိုမိငြိသွားတယ်မိဖုရားဆုံးလုံးမိလောင်သလားဘာတကူလဲတထာတရားရဲ့တကူဘာတကူလဲရိမ်မာမနစ်မိမာမခိဆရာတော်ကဘာတွေအကြောင်းပြပြီးတော့ဒီတရားတွေဟောနေပါလိမ့်မလဲလို့ပြောမှဆိုလို့ဘုန်းကြီးတရာကပြပြပါတယ်နော်တခါမသိမချင်းသူကမိလောင်ဆိုတော့ဒုတိယကြိမ်တခါတင်ပြန်ရော့ ဟုံးဆိုမိညူသွားတာပါပဲတတိယကြိမ်ပြင်များတော့ဟုံးဆိုမိညူသွားတာပဲဘယ်နှကြိမ်ရွှေသွားပြီသုံးကြိမ်ရွှေသွားပြီမှန်မှန်သုံးကြိမ်တိုင်တိုင်မိမလို့ဆိုရှင် तू လှော်ရတယ်မဟုတ်လားထူးဆန်းတယ်မဟုတ်ဘူးလားဩအသက်မရှိတဲ့မိသည်ပဲလေမိဖုရားဆုံးလေကျေးဇူးကိုသိပါပြီတဲ့သက်ရှိတဲ့ငါမိဖုရားဆုံးကျေးဇူးမသိဘူးဆိုတာသံဝင်ကပြဖို့ကောင်းတယ်မဟုတ်ဘူးလားနရပတိသူမိကြီးဆိုတာလေအသိဉာဏ်မှမရှိပဲကိုရှင်ပြန်လို့အသိဉာဏ်မရှိဘူးတော့သုံးကြိမ်တိုင်တိုင်မိကြီးသွားညတော့လဲပဲသရုတ်ထအကျင့်တိမိပြန် လောက်ခိုက်ခါရောက်ပြီပြတ်ဆုံးလို့ကဩငါအကရေးတာလင်ဒီဝတ်မှငါမကြောက်ဘူးဆိုရှင်သတို့ထားကြည့်မိလိုက်ရင်ငါအဲ့ဒီမိမှာသေပါစေလို့အဓိဋ္ဌာန်လိုက်တဲ့ခါကျတော့သတို့ထားကြည့်မိလုံမိတိုက်တဲ့ခါကျတော့မိဖုရားဆောလို့ကြီးအဲ့ဒီမှာပဲကြစ်ကြစ်ပူပြီးတော့သေသွားတာပါပဲသုံးညတန်တယ်မိဖုရားဆောလို့မှာမိမလုံတာဘယ်တရားလဲဘုလိုပြသတထာတရားယတနာသုံးပါးပေါ်မှာကြီးညိုတဲ့တထာတရား သူတော်ကောင်းဥစ္စာ9ပါးဆိုတာရိမ်မှမနစ်မိမှလည်းမချစ်ဘုန်းတော်နောနာပိသားတွေမှတ်မိတယ်မဟုတ်လားအဲရှေးရပရိသတ်တွေဘာဖြစ်လဲမှတ်မိပါတယ်နော်ဒါရောတရံတရားဆိုတာမတုံမလို့ယူကြည်ရတယ်ဗုဒ္ဓသရဏကိသာမိဓမ္မသရဏကိသာမိသံဃသရဏကိသာမိဒီတရဏကိုသီလသုံးပါးခိုင်မြဲရင်အပယ်လေးပါးလာပါမလားပိစုပံမှာဆင်းရဲပါမလားပိစုပံမှာမဆင်းရဲဘူးဆိုရင်နောက်တမလို့ဘာမှဆင်းရဲပါမလားမဆင်းရဲဘူး အဓိကကပစ္စုပန်ဘဝပဲအခုလိုပြသပြုတဲ့ကံဒီအဓိကပါလဲပစ္စုပန်ဘဝပဲနောက်တမလွန်ဘဝတက်မဟုတ်ဘူးနောက်တမလွန်ဘဝဆိုတာကသူ့ဟာနဲ့သူဖြတ်သွားလိမ့်မယ်ပစ္စုပန်ဘဝမှာကောင်းရင်တမလွန်ဘဝမှာအဲ့ဒီပုဂ္ဂိုလ်မကောင်းနိုင်ဘူးလားကောင်းမှာပေါ့ပစ္စုပန်ဘဝမှာမကောင်းတဲ့ပုဂ္ဂိုလ်တမလွန်ဘဝမှာကောင်းပါမလားမကောင်းနိုင်ဘူးဘုန်းကြီးတွေကလူတွေကပြောင်းပြန်ဖြစ်နေတယ်ပြောင်းပြန်ဖြစ်နေတယ်တော့ယတနာသုံးပါးကိုမကြည်ညိုဘူးမယုံကြည်ဘူး ယုံကြည်စင်ညာခဏလေးပါပဲဘာမှမဟုတ်ဘူးတထတရားတထသီလဟာဘုန်းကြီးတို့ကငါးပါးသီလမြဲပါစေဘုန်းကြီးသီလပေးနိုင်ပေးနိုင်မြဲတမ်းမြန်မာပြန်ပေးရမို့လားသူအသက်ကိုတန့်ကျင်မှရှောင်ကျင်ပါ၏သူဥစ္စာခွေကျင်မှရှောင်ကျင်ပါ၏မိစ္ဆာသရမှုမှရှောင်ကျင်ပါ၏လိမ့်လဲပြောကျင်မှရှောင်ကျင်ပါ၏မှုရဲ့စေဝါသရှိကြီးမှရှောင်ကျင်ပါ၏တဲ့ငါးပါးသီလသာမြဲပါစေဒီလိုပြည့်စုံပါဘာမှဆင်းရဲပါမလားဘယ်တော့မှမဆင်းရဲဘူးရင်နှင်းပါမလားမိလောင်ပါမလား ဒါယုံကြည်မှနော်မယုံကြည်မှမယုံကြည်မှမယုံကြည်ရင်ဖြတ်သွားလိမ့်မယ်ဒါကြောင့်ငါးပါးသီလမြတ်ဖို့ဆိုတာတရားတရားမခိုင်မြဲသူငါးပါးသီလမြဲပါမလားမမြဲဘူးဖွင့်လူတွေဟာကိုယ်အသက်ကိုသိမြန်လို့ရတာသိမြန်လို့တယ်ကိုမိသက်စုပေါ်သိမြန်လို့တယ်ဒါကြောင့်မို့သီလအပြတ်ခံပြီးတော့လိန်တိုင်းညာတယ်ခိုးတယ်ခွက်တယ်တတ်တယ်ဖြတ်တယ်သူတို့မဟုတ်ဘူးလားသူတို့မဟုတ်ဘူးလားအေး သူတစ်ပါးဥစ္စာကိုခိုးတယ်သူတစ်ပါးသက်ကိုတတ်တယ်လိမ့်တယ်ညာတယ်ဆိုတာမကောင်းတာတွေလုပ်တယ်ဆိုတာဟာသီလကိုမြန်လို့လို့လားမမြန်လို့လို့လားအာမမြန်လို့ဘူးမမြန်လို့တဲ့ပုဂ္ဂိုလ်ကပြစ္ဆုတ်ပမှာသူလူကောင်းဖြစ်ပါမလားပြစ္ဆုတ်ပမှာလူကောင်းမဖြစ်ဘူးဆိုရင်နောက်တမလွန်ဘောမှာတော့သူလူကောင်းဖြစ်ပါမလားအေးဒါရင်ပေါ့အဓိကကဘာလဲပြစ္ဆုတ်ပံဘဝပဲဘုလိုပိသပြစ္ဆုတ်ပံဘဝမှာကောင်းရင်သူဘာဖြစ်မလဲတမလွန်ဘဝဘဝဆက်တိုက်ကောင်းသွားပြီတဘဝပဲဘုန်းကြီးတို့ပိသဒီတဘဝကကောင်းအောင်နေ နော်နိဗ္ဗာန်အတိဘောအကုန်ကောင်းသွားမှာတခါတည်းကဒီတဘွားပဲကောင်းအောင်နေနောက်ဘွားတွေဘာဖြစ်သွားမလဲဆက်ကောင်းသွားမှာနားလဲနော်ဟေးနားမလဲအရင်ကမကောင်းတာတွေအကုန်ပယ်ပယ်ထားလိုက်တေဖို့ချီပလိုက်အခုဒီနေ့ဒီနေ့နေ့စပြီးတော့ငါကောင်းအောင်နေမယ်လို့စိတ်ဆုပ်ထားလိုက်တရာတရားခိုင်မြဲပါစေသီလခိုင်မြဲပါစေဟိရိဩတပတရားဟိရိဆိုတာအကုသိုလ်တရားကိုပြောရမှာပြောမှာရှက်တာ အကုသိုလ်တရားတွေကိုပြောရမှာပြောရမှာရှက်တဲ့သဘောဘာလို့ခေါ်တယ်လဲဟိရိတရားအသူတော်ဘာအသက်ကိုတတ်တာသူတော်ဥစ္စာကိုခိုးတယ်ဆိုတာပညာရှိသူတော်ကောင်းများမြင်သွားကြားသွားရင်ရှက်စရာမကောင်းဘူးလားပညာရှိသူတော်ကောင်းများမြင်သွားရင်ကြားသွားရင်ကဲရဲ့ပြည့်တင်စရာရှိတယ်ဒီလိုအမှုမျိုးကိုငါမလုပ်ဘူးငါမပြောဘူးလို့ရှက်တာဟုတ်ဟိရိခေါ်တယ်ဟိရိရှက်တယ်မို့လားပညာရှင်သူတော်ကောင်းများမြင်သွားကြားသွားရင်ကဲရဲ့စရာဖြစ်တယ် ဒီအလုံးမျိုးကငါဘတော်မှမလုံးဘူးဒီအပြည့်မျိုးငါဘတော်မှမပြောဘူးလို့ထိတ်လိုက်ရင်ဟိရိတရားပါဗျာကိုမှလုံခြုံသွားပြီအတ္တပဒီလိုအကုသိုလ်ဒုစရတရားကိုပြုရင်ပြောရင်ဘဝသံတရားမှာဆက်ကဆက်ကငါအပယ်လေးပုံမှာခံရလိမ့်မယ်လို့ကြောက်ရွံ့ထိတ်လန့်တဲ့သဘောတရားကိုပါအတ္တပခေါ်တယ်အပယ်သံတရားဘေးကိုကြောက်ရွံ့ရင်သူအကုသိုလ်တရားကိုပြုရဲပါမလားအဲ့ဒါကိုဘာလို့ခေါ်တယ်လဲအတ္တပတရားခေါ်တယ်ဟိရိအတ္တပတတွဲ့ အကုသိုလ်တရားတွေကိုပြုရမှပြုရမှရှက်တာဟိရိအကုသိုလ်တရားကိုပြုပြုခြင်းပြောခြင်းရောက်ဘဝတန်တရားမှာမကောင်းကျုပ်ခံစေရမှာကြောက်ရွံ့ထိတ်လန့်တာဩတ္တပဒီဟိရိဩတ္တပတရားနှစ်ပါးကဘာသောတရားခေါ်လောကပါလာတရားလို့ခေါ်တယ်အဲ့ဟိရိဩတ္တပတရားခိုင်မြဲသူဟာပစ္စုပန်ဘာမှလည်းသူဟာသူတော်ကောင်းပဲနောက်တမလွန်ဘာမှလည်းပဲသူဟာသူတော်ကောင်းပဲရည်နှင်းပါမလားမိချစ်ပါမလားမချစ်ဘူး တရားလွယ်လွယ်လေးပဲမဟုတ်ဘူးလားတရားကလွယ်လွန်းလို့လူတွေကခက်နေတာဟောဘယ်နှပါပြီးသွားပြီလဲလိပ်ပါဟိရိနဲ့ဟိရိယတပတ်တပတ်တပတ်မလားသုတသုတဆိုတာဟာကုသိုလ်အရာအကုသိုလ်အရာမှာသဘောပေါက်နားလည်ရတယ်ဘုသူတရှိတည်စေရတယ်ဒီလိုအလုံးမျိုးကိုလုံးရင်အကုသိုလ်ဖြစ်နိုင်တယ်အကုသိုလ်မဖြစ်အောင်ဒီလိုရှောင်ရတယ်ဘုသူတရှိရတယ် ဘုသူတအကြမြင်ရှိရတယ်ဒီလိုအလုံးမျိုးကိုမလိုကောင်းဘူးဒီလိုအပြုံးမျိုးကိုမပြောကောင်းဘူးဘုသူတကုမှရှိရတယ်ဒီလိုအလုံးမျိုးဟာကုသိုလ်ဖြစ်တယ်ဒီလိုအလုံးမျိုးဟာအကုသိုလ်ဖြစ်တယ်ကိုယ့်ကိုဘုသူတရှိရတယ်သူတပညာဘုသူတကြွယ်ဝရတယ်ဘုသူတပြည့်စုံမလို့လေဘာသာရေးသာသနာနဲ့ဆက်စပ်ပြီးတော့ဘုသူတကြွယ်ဝဘုသူရည်ကြီးတယ်အဲ့တော့ဘုသူတရှိသူဟာအကုသိုလ်တရားသူဘာလို့မလဲရှောက်ပါဗော အကုသိုလ်ရှောင်အကုသိုလ်ရှောင်ရင်ကုသိုလ်တရားအလိုလိုဆောင်ပြီးသွားပဲဘုရားပြတာဟဲ့အကုသိုလ်သွားဟဲ့ကုသိုလ်လာဒီလိုပြောကြလို့သေးလားမလိုဘူးအကုသိုလ်ကိုရှောင်လိုက်ရင်ကုသိုလ်အလိုလိုပါဖြစ်သွားပြီဖြစ်သွားပြီကုသိုလ်ပြုနေရင်အကုသိုလ်ဆိုတရားအလိုလိုပါဖြစ်တယ်။ကွာနေပြီ။ခုတရားနာနေကြတဲ့အကုသိုလ်ဖြစ်ရလား။ကုသိုလ်ဖြစ်နေတာမဟုတ်လား။အေးအဲ့ဒါကြည့်ပေါ့။အဲ့ကြည့်ပေါ့ဒါသုတ္တ ကုသိုလ်အကုသိုလ်ကိုရှံွယ်ဆောင်ွယ်တရားဘုဒ္ဓတရှိရမယ်ဒါသုတဒနာလို့ခေါ်တယ်သုတကြားမြင်ကြားမြင်များမှပုဂ္ဂိုလ်ဒီဆိုတာနောက်စာကစာကဆိုတာဌာနပဲပိတ်ကန်တာစော့ကြဲတာဖရာကိုလှူတာတရားကိုလှူတာသံဃာကိုလှူတာအသက်သက်ခါကြီးမားတဲ့ပုဂ္ဂိုလ်တွေလှူတာတန်တာတွေကိုမှုသတ္တုတွေပုံမှာကိုလှူတာတန်တာကြီးကြီးဖြူဖြူနဲ့ မိဖကသာသမီတွေပေါ်မှာကြည်ကြည်ဖြူဖြူနဲ့လှုပ်ကြွေးတာလေစာကဒါနပဲသာသမီတွေကလည်းမိဖပေါ်မှာကြည်ဖြူနဲ့ကြွေးမေးတာစာကဒါနပဲခုလိုပြည်စံဟုတ်ဖះကိုသွားလှူမတရားကိုသွားလှူမသံဃာကိုသွားလှူမကြောက်ကံဖះကိုသွားလှူမဒီလိုမဟုတ်ဘူးနော်ဒါနပဲမိဖက ကိုသားသမီးတွေပေါ်မှာကြည်ကြည်ဖြူဖြူနဲ့ကြွေးတာမွေးတာလည်းပဲဒါနပဲသာသမီးတွေကမိဘပေါ်မှာကြည်ဖြူပေးတာကမ်းတာကြွေးမွေးတာလည်းပဲ ဒါနဒါနောက်စကားလို့ခေါ်တယ်ဘုရင်ပန်းကမစ္ဆုတ်စရဏဇတ်တော်ကိုဘုန်းကြီးပြောလာခဲ့တယ်မဟုတ်လားဒီကုနှစ်ဦးလေးစာရင်စာညာခမင်းလုံးလေးတွေကိုငားတွေကျွေးပြီးတော့ပင်လက်ထမ်းမှာနန်းတို့မြောက်ဝေးတယ်ကြောက်ဘူးတယ်မလားဒါကြီးကြက်ကြက်မဟုတ်ဘူးမလားအခုလို့ကြီးကြက်ကြက်ဒါနာတွေမဟုတ်သေးဘူးဒါတောင်မှအနန်းတွေဟာသူ့မဆောက်ရှက်ဘူးလားစာကပေကံစော့ကျဲတယ်ဆိုတာဒါနာကုသိုလ်ပဲဘုလို့ပြည့်စက်ရုံရုံကြည်ကြည်နဲ့လှူတယ်လှူတန်းရတယ် ယုံကြည်ခြင်းလှူဒန်းရတဲ့စာကသူတော်ကောင်းများသည်မလှူရင်မစားဘူးလှူပြီးမှစားတယ်အလှူခံပုဂ္ဂိုလ်တွေရှာဖွေပြီးတော့လှူတယ်အလှူခံပုဂ္ဂိုလ်တွေမလာဘူးဆိုရင်ကိုအိမ်မပဲဖះကိုဆွန်တော်ကန်းလို့ပန်းကားလို့ရေကားလို့မိကားလို့လှူရတယ်ဒါစာကဒါနကုတုကအဲ့ဒီလှူဒန်းတဲ့စာကဒါနကုတုကလည်းသူတော်ကောင်းဥစ္စာပဲဘုလိုပြသနော်သူတစာက သူတအသိရည်ကြီးတယ်ဘုသူတရှိအသိရည်ကြီးတယ်ဘုသူတမပြီးဆိုရင်အကုသိုလ်ဖြစ်တတ်တယ်အကုသိုလ်အကုသိုလ်တွေဖြစ်သွားတတ်တယ်နောက်ဆုံးပညာပညာဆိုတာအကြောင်းအကျိုးကိုသဘောပေါက်နားလည်တဲ့တရားအကြောင်းအကျိုးကို နားလည်တဲ့ပုဂ္ဂိုလ်ဆိုတာတကယ်ပုဂ္ဂိုလ်ပဲအကြောင်းအကျိုးကို နားမလည်ရင်ဒါလူမိုက်ပဲကောင်းတာပြုရင် ကောင်းကျိုးရတယ်မကောင်းတာ ပြုရင်မကောင်းတဲ့အပြည့်ရတယ်ဆိုတာနားလည်တာပါလေ ပညာပဲဒါဒါပညာပဲဒါကကုသိုလ်ဒါကအကုသိုလ်လို့ဒီလိုခွဲခြားတာတဲ့ဟာဗာလဲဒါပညာပဲပညာမရှိရင်နားလည်နိုင်ပါမလားသူလုတ်ချင်ရလုတ်ပြီသူပြောချင်ရပြောပြီဒါပညာမရှိတော့အရာရာမှာသူတကဥစ္စာခဏပါမှာအရာရာမှာထိတ်နှက်တဲ့တရားတွေဘယ်လိုလဲပညာပဲအင်တန်ကြီးမားတဲ့လူပေါင်းထောင်နဲ့ချီပြီးတော့တင်တော့တဲ့သင်္ဘောကြီးတစ်စီးကိုပန်းနေကျွမ်းကျင်ဒီသင်္ဘောကြီးကမှောက်ပါမလား မမှောက်ဘူးပင်လယ်သမုဒ္ဒရာထဲမှာလှိတွေလှိုင်းတွေလေတွေဘလောက်ပဲပြစ်တံပြင်းထန်လှိုင်းတွေလေတွေရဲ့သဘောပေါက်ပင်လယ်သမုဒ္ဒရာထဲမှာလှိုင်းတွေလေဘယ်လိုဘယ်နေရာကလေတိုင်းလှိုင်းရဘလို့ကြီးတယ်ဘယ်နေရာကလေတိုင်းလှိုင်းတွေကဘလို့ကြီးတယ်ဒီလိုကြီးတဲ့ခါကျတော့ဒီဘလို့ရှောင်တိတ်ပြီးတော့သွားရမယ်ဆိုပြီးတော့တခါတည်းမာလီမှုကြီးပတ်နေရနေပြီးတော့အင်မတန်ကြီးမတဲ့လှိုင်းလေတွေပြစ်ထန်နေတဲ့သမုဒ္ဒရာထဲမှာသင်္ဘောကြီးမမှောက်ဘူးခရီးသည်တွေဖြတ်ဖြတ်ပြူးပြူး လို့ရနေရာတို့ရအောင်သွားနိုင်တာဟာဘသူရဲ့တောင်းမလဲမာလိန်မှုပဲနေရဲ့တောင်းပဲဟုတ်တယ်မလားမကျွမ်းကျင်တဲ့ပဲလင်ပဲနေဆိုရှင်တော့ဖြင့်လှိုက်လေကိုဘလို့ဖျားမှမသိဘလို့သွားမှမသိဆိုရင်သင်္ဘောကြီးဘာဘာပြသွားပြီလဲပေါင်းသွားလူအကုန်သိသွားတာပါပဲဒါကြောင့်မို့ပညာဘာနဲ့တူတယ်လဲပဲနေမာလိန်မှုကြီးနဲ့ဥပမာတူတယ်မကျွမ်းကျင်တဲ့မာလိန်မှုပဲနေနဲ့သွားရရင်သင်္ဘောတွေဘာပြသွားမလဲမှာပြီးတော့လူသေးကုန်တာပါပဲ ဒါကြောင့်မို့ဒီသူတော်ကောင်းဥစ္စာခဏပါးမှာခေါင်ချုပ်တရားဘလို့လဲပညာပဲသူတရားနာပရိသတ်တွေသတ်သတ်ရဲ့အကြောင်းကျုပ်သဘောပေါက်နားလည်တယ်ဆိုတာဗာတရားလဲပညာပဲမဟုတ်ဘူးလားပညာမရှိရင်နားလည်ပါမလားနားမလဲဘူးတော်တနေ့လာပြီနေဆိုရှင်ဟောလွန်ခါနေတရတဘာလုံးလုံးနေတယ်ပူနေလေးစားတော့ဟောမနဲ့ဒီနေမလို့ပြောလဲဆိုမိုးရွာထိုက်တာခါကျတော့ကြံကုန်သွားမှပုဂ္ဂိုလ်တွေကမသွားတော့ဘူးအိမ်မှာပဲအခန်းထဲမှာတခပ်ပြီးအိတ်တော့တာအိမ်မှာပဲသီလစောက်တော့မယ်ဆိုဘုရားရှင်ရှင်းမှာ ပြီးရင်ပြစ်တက်ပြစ်တက်ပြစ်တက်ဆိုပြီးတော့အိပြီးနေရကြောင်းလာဖြစ်သေးရဲ့လားလာဖြစ်သေးရဲ့လားလာမဖြစ်တော့ဘူးအဲလွန်ခဲ့တပတ်လုံးလုံးကနေသားရတယ်ဟုတ်လားတော်တဲ့လာပြင်းဆိုမြတ်သားပြင်းနေသားတာဆိုမနဲ့စောကြီးနဲ့နန်းတွေကစလိုက်တာတော်တဲ့လာပြင်းနေလူကြီးနဲ့လုံလောက်ဝရိယရှိတယ်ဘယ်သူတွေများတယ်လဲလို့နန်းတွေကစလိုက်တာတခါတည်းစလိုက်တာထိတာပါပဲဥပဒေနည်းနည်းလေးပဲလူမများဘူးနှမို့ရှင်လူတော်တော်များမှာဟုတ်လားဟုတ်လားမိုးရလဲလူလာသေးရဲ့လားဒါပါလဲ ပညာပဲကြောက်သွားရင်တရားမနာရပဲဘူးလားခုတရားမနာရပဲဘူးလားအိမ်မှာတရားနာပါမလားအဲပြည့်တဲ့ခါကျတော့တီဗီထိုက်ကြီးနေမှာအဲဒါထိုက်ကြီးနေမှာရှင်းပါသီလားတွေပြတက်ပြတက်ယူရတီတီဗီထိုက်ကြီးနေမှာ तू ကအသီလားလည်းပြည့်စုံပါအောင်မလားအဲဒီနေ့တော့ကြောက်မသွားတော့ဘူးလေတဲ့ဒီနေ့တော့ငါးပါးသီလားနဲ့ပဲနေပဲတီဗီကြီးထိုင်ယူတော့ပြည့်ရင်တီဗီကြီးနေလို့ရကုသဖြစ်ပါမလားမဖြစ်ဘူးခွင့်ပြသားတရားလွယ်လွယ်လေးပဲမဟုတ်လားတတ်တရားတော်တော်လွယ်နော်ပတ်စံပေးရတယ်လားနေတာကြမို့ပညာခေါင်ချိုးပဲ အရာရာမှာကုသိုလ်အကုသိုလ်သဘောပေါက်နားလည်တရားဆိုတာဘူးလေပညာပဲပညာမရှိရင်နားလည်ပါမလားဟုပြတာနားမလည်ဘူးဒါကြောင့်မို့တထာသီလဟိရိဩတ္တပသုတ္တစာကပညာဘယ်နှပါရှိတယ်အဲ့ဒီတရားခုနှစ်ပါးကိုသူတော်ကောင်းဥစ္စာခုနှစ်ပါးသူတော်ကောင်းတိုင်းမှာဒီတရားခုနှစ်ပါးရှိတယ်ဘယ်သူမှဗတ်တရားရှိဒီဒီခုနှစ်ပါးရှိရဲဆိုတာ လူတွေသိပါမလားမသိနိုင်ဘူးသူတော်ကောင်းမှဒီတရားခုနှစ်ပါးရှိတယ်သူတော်ကောင်းတိုင်းမှာသူတော်ကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဒူးတွေမှာဒီတရားခုနှစ်ပါးရှိတယ်ကိုယ်မှဒီတရားခုနှစ်ပါးမပြည့်စုံသေးဘူးဆိုရင်ကိုယ်ကသူတော်ကောင်းမဟုတ်သေးဘူးခုနှစ်ပါးမှာသုံးပါးလောက်သာမြဲတယ်ကြံတဲ့တရားမမြဲသေးဘူးဆိုရင်သူတော်ကောင်းတဝက်သူယုံမှာတဝက်ဘာတဝက်လဲသူတော်ကောင်းတဝက်သူယုံမှာတဝက်ဖြစ်နေတယ်နော် ခုနှစ်ပါးလုံးမှာ6ပါးတော့မြဲတဲ့တပါးလူနေဆိုရှင်ဘာဖြစ်လဲသူတော်ကောင်းတဝက်သူယုံမှတဝက်ဒီလိုဆိုတော့ဘုန်းတော်ပြေသားဘလို့နေမလားတဝက်စီနေမလားလုံးလုံးနေမလားဘုန်းတော်ပြေသားနော်တရားလွယ်တယ်မဟုတ်လားကိုမိဖုရားစောလို့မိလောင်ရလားဘသူရဲ့စောတာတီးလဲအဲသူတော်ကောင်းတရားစောတာတီးကြားဝတ်တယ်မဟုတ်လားဗမာပြည်ရဲ့ဆိုရင်ဘုန်းကြီးဟိုးမြတ်စွာဘုရားရှင်လက်ထက်အကြောင်းဟောရင်တခါတည်းကယုံကြည်ခြင်းမယုံကြည်မှာပါနော်ဒါကြောင့်မို့ခုဗမာပြည်ရဲ့ ပကံပြရသမင်းလေးကိုဘုန်းကြီးငယ်လေးတည်းကဖတ်ဘူးတာဒီတရားဘုန်းကြီးမိဖုရားဆုလို့ကြောင်းအစဉ်သိရင်ပြုတ်လိပြတ်တာရှိပါတယ်ဒီလိုဆိုရှင်အိမ်တန်လို့ရှင်ယင်းနစ်ပူအုပ်တလားလက်ငယ်ထွက်ကြကြီးအမလေးတအော်ထားပြပါလိမ့်မယ်ကိုဒီတရားကုန်းမှာပါနိုင်မှာမမြဲပဲဘာဖြစ်လဲယင်းနစ်မိလုံသွားမှာပါပဲရွတ်တရွတ်တော်နေမှာပါယေငါထုတ်ကြည့်ရမလားမထုတ်ကြည့်ရဘူးလားဆိုပြီးတခါလဲပုပ္ပဆုနေယေအုပ်ကြီးကြီးတက္ကမတွေနဲ့ထမချဲတာမဟုတ်လားအေးသူတို့ဥစ္စာခொနဲ့ပါဒိဋ္ဌံတကြီး အာတမင်အိုးတဲ့ငါလက်ကြီးထုတ်တရားမှမထုတ်ကြရဘူးလားဒီခါရဲပါမလားတတိမမရှိပဲကိုကုဒေတရားခုနှစ်ပါးကိုမှပြည့်စုံမှာမပြည့်စုံပဲကိုတတိမမရှိပဲဘယ်ရဲပါလိမ့်မလဲဘုန်းတော်ပြည်သားသူတို့ကောင်းတရားခုနှစ်ပါးမြဲတဲ့ပုဂ္ဂိုလ်ကတော့ဒီလိုရော့တိရော့တော့ဖြစ်ပါမလားမဖြစ်ပါဘူးဒီလိုလောရမလို့ပြောကောင်းတာမျိုးမဟုတ်ပါဘူးနော်နိုင်ရောဒီတရားခုနှစ်ပါးပြည့်စုံရင်ဒီလိုစိုက်ကြည့်ပဲအကြောင်းများနဲ့ပြည့်စုံလာတဲ့တွေးကြုံလာတဲ့အခါမှာတရားကကိုယ်ဘာလို့ကားမလဲကဲတင်သွားပါလိမ့်မယ်ဒါကြောင့် တရားရှိသောသူကိုတရားကျင့်သောသူကိုတရားကဘာဖြစ်လဲကယ်တယ်ဆိုတာလေမြန်စီးသွားတဲ့လေမြန်ကြီးမိလုံကျသွားတဲ့ကိုမသေးဘူးကိုမိမလောင်ဘူးသင်္ဘောကြီးသမုဒ္ဒရာထမှာသင်္ဘောပြက်သွားတဲ့ကိုမသေးဘူးကတဲ့သမားပေါ်လာတယ်လေမြန်ပြည့်စည်သွားတယ်လေမြန်ပေါ်ကျကိုမသေးဘူးကိုလုံးကြီးချတာပဲရတယ်ပလင်သမုဒ္ဒရာထမှာသင်္ဘောကြီးတွေနစ်မြုပ်တဲ့ကိုမသေးဘူးအချိန်မီကိုကိုကဲတင်တဲ့ပုဂ္ဂိုလ်တွေဘာဖြစ်လာတယ်လဲပေါ်လာတယ်နားလည်ဟုတ်လား နားလည်ရနော်ဘယ်တရားရဲ့အဆုံးသတ်ဒီလဲသူတော်ကောင်းတရားခုနှစ်ပါးရဲ့အဆုံးသတ်ဒီပဲခုလိုပြည့်စက်ရေဘလောက်ကြီးကြီးကိုဘယ်တော့မှမနှင်းဘူးရက်ွက်ထက်မှမိဘယ်တော့မှလောင်လောင်ကိုအိဘယ်တော့မှမိမလောင်ဘူးမိကျွမ်းသွားလိမ့်မယ်ဟာနင်တို့ရက်ွက်ထက်မှမိလောင်သားရတာမင်းတို့အိတ်တလုံးသားဘာဖြစ်လို့မိကျွမ်းတယ်လဲသမီးကြီးဒကိနတကဖျားထားလို့ပါပြောပါလိမ့်မယ်ဒကိနတကဖျားမဟုတ်ဘူးမိမိရဲ့ကုသိုလ်ရဲ့အစွမ်းသာတိပါပါပဲဘုလိုပြည့်စက် ယကိနတကဖျားတဲ့ဖျားကြီးဟိုမိပုတ်တဲ့သွားထကြီးမိမလောင်နေပါမလားတကိနတကဖျားကိုမိပုတ်တဲ့သွားတယ်လို့မိမလောင်မှားသလဲတကိနတကဖျားကိုကိုတဲ့အိမ်မိမလောင်နေမှာဘောဘုလိုပြသဘသူရဲ့ဆွမ်းတာတီးလဲမိမိရဲ့ကုသကံဆွမ်းတာတီးတကိနဖျားဖျားဆွမ်းတာတီးမဟုတ်ဘူးနားလည်တယ်မဟုတ်ဘူးလားအေးနားလည်ထားရနော်တချို့တွေကဒါရှိတဲ့နော်တလွတ်တကျော်ယုံကြည်တာတွေကအများကြီးပါပဲဒါတွေကနော်အာအီမီလုံသွားရက်ကွက်တော့အီမီနော်ဘုရားတို့ဒေါ်မနေတို့ကဘုံကိုရက်ကွက်မှာမိလုံသွားတာအေးလေးတလုံးတထတိုက်အေးလေးတလုံးမိမိမလောင်ကြိုင်ကြိုင်ရတာ တော်ထူးဆန်းဆန်းပဲအကုန်လုံးမှီလုံသွားတာဘုန်းတော်ဓမ္မသင်္ဘောစေရက်ွယ်လို့ဓာငုံရက်ွယ်လို့ဒီရက်ွယ်တွေဟာအမြဲတမ်းမှီလုံတဲ့နေရာတွေဇိတ်ွယ်ဗဒနာကြတဲ့နေရာကြီးတွေကိုအဲ့တိုက်တယ်လို့မှီမလောက်ဘူးကြင်ကြင်သွားတယ်အဲဒကိနာတကဖျားကိုကိုယ်ကမှီမလောက်ဘူးတဲ့အဲ့လိုအဲ့လိုလေဒါမှီမလောက်ဆိုရင်ဒကိနာတကဖျားကိုဘိုက်တဲ့ညူရကြည့်ပေါ့အေးမှီမလောက်ကိုလည်းမှီမလောက်ဘူးပေါ့ဟုတ်လားဟုတ်လား ကိုပြုတဲ့ကုသိုလ်ကကိုယ့်ကိုဘာဖြစ်တယ်လဲအကျိုးပေးပါတယ်မြတ်စွာဘုရားရှင်ဟောတဲ့တရားဒါကြောင့်မို့ယာသဣတိတဏ္ဏအတ္တိဣတိယပရိသသဝါအတလိတောတိတံဟု အာမောကံတသဇီဝိတံအဲ့ဒီပုဂ္ဂိုလ်ကသူတော်ဥစ္စာခုနှစ်မှာရှိတဲ့ပုဂ္ဂိုလ်ဘရောမှမဆင်းရဲဘူးသူရဲ့အသက်ရှင်နေခြင်းအချင်းကြီးမဟုတ်ပါဘူးအမတန်မြင့်မြတ်သောအသက်ရှင်ခြင်းပဲခုနှစ်ပရိသသတ္တမသတ္တင်စသီလင်းစာပါဒတံဓမ္မတတနာ အနုယူစေတာမေဒဝိသရံဗုဒ္ဓနာသာသနာဒါသူတော်ကောင်းပညာရှိပဲသရံဗုဒ္ဓနာသာသနာမြတ်စွာဘုရားရှင်ဂုဏ်တော်ကြီးစုတော်ကိုအထက်တလဲလဲယုံကြည်ပါနှလုံးသွင်းပါတရားတော်ရဂုဏ်တော်ကြီးစုတော်နန္ဒကိုထက်တလဲလဲနှလုံးသွင်းပါသံဃာတော်များရဂုဏ်တော်ထက်တလဲလဲနှလုံးသွင်းပါမိမိမှာရှိတဲ့တရားတရားကိုထပ်တလဲလဲနှလုံးသွင်းသီလကိုထပ်တလဲနှလုံးသွင်းစသဖြင့်သူတို့ကဥစ္စာ9ပါးကိုမပြောင်းမပြစ်အောင်နှလုံးသွင်းဆင်ခြင် နေသောအမျိုးကောင်းသားအမျိုးကောင်းသမီးသည်သူတော်ကောင်းအစ်စ်ဖြစ်တဲ့အတွက်ကြောင့်မို့ရေမှလည်းမနှင့်မိမှလည်းမဖြစ်ပါဘူးတဲ့မြတ်စွာဘုရားအာမခံနဲ့ဟောတဲ့တရားတွေပါပဲနော်ဒီဒါကြောင့်မို့ဒီကနေ့အာယုံစွန်းကိုဥမြင်အောင်ဒေါက်တာတင်ကျွယ်မိသားစုတို့ကအာယုံစွန်းနဲ့ဖြော်ရည်ကိုဒီကနေ့တောင်အတွက်သူတောင်ယူပြီးလှူသွားပြီဒေါ်လာထွေးတို့မိသားစုတို့ကနေစွန်းအတွက်တောင်ယူလှူသွားပြီဟာ စာကနုတတိဘောနာမဟုတ်လားဒါနာပဲမဟုတ်ဘူးလားဒါသူတော်ကောင်းတရား9ပါးထက်မှမပါဘူးလားဩသဒ္ဓတရားရှိလို့ပဲဒီလိုလှူတယ်မဟုတ်လားသဒ္ဓရောသီလရောဟိရိဩတ္တပတရားရောသုတ္တစာကပညာသူတော်ကောင်းဥစ္စာ9ပါးထက်မှချုပ်ပြီးတော့မပါပါဘူးလားပါသွားပြီဒီလိုကုသိုလ်ကောင်းမှုပြုရင်သူတို့အကျိုးရတယ်လို့သဘောပေါက်နားလည်တယ်ပညာလည်းကိုယ်မှရှိတယ်မဟုတ်လားဒီလိုကုသိုလ်ကောင်းမှုပြုရတယ်လို့ကိုယ်မှဘုသူတမရှိပြီဘူးလားအဲ့တော့ ကိုကနေ့အလှရှင်ကိုတရားနာနေကြတဲ့ပုံကိုယ်တွေမှာသူတို့ကဥစ္စာခဏမှမရှိပေဘူးလားမမြဲတော်သာရှိရမယ်ရှိတော့မရှိပေဘူးလားလိုတာကဘာလို့တယ်လဲမြဲဖို့အရေးကြီးတယ်ဟုတ်လားမလားအိမ်နာနီမိလောက်မှာဩကသဖက်ဖက်ဖျားကြီးသွားခုရပါမလားရပါမလားအာရမရဘူးနားလဲထားရအောင်နားလဲတယ်နော်ဒါကြောင့်မို့ရေမာမနစ်မိမာမချစ်သောတရားဆိုဘယ်တရားလဲ သူတော်ကောင်းဥစ္စာ9ပါးသူတော်ဥစ္စာ9ပါးဆိုတာဘာလဲသဒ္ဓတရားသီလတရားဟိရိတရားဩတ္တပတရားသုတတရားစာကတရားပညာတရားဘယ်နှပါလဲနှစ်ပါးမမိနိုင်ဘူးလားအချနဲ့ရောသွားတာဒီထားရတယ်လူတွေနားလည်တာသရသီလသုတစာကပညာဟိရိဩတ္တပသူတို့ပြောင်းပြန်ယူသွားတယ်သူတို့မဟုတ်ဘူး တရာသီလသုတ္တဆကပညာဟိရိဩတ္တပဒီယူသွားတယ်ဒါမဟုတ်ဘူးတဒံသီလဟိရိဩတ္တပအစဉ်တိုင်းဖះဟောထားတာတဒါတရားရှိရင်သီလရှိမယ်တဒါသီလရှိရင်ဟိရိရှိမယ်တဒါသီလဟိရိရှိရင်ဩတ္တပရှိမယ်တဒါသီလဟိရိဩတ္တပရှိရင်သုတ္တရှိမယ်အဲ့တရား၅ပါးပြီးဆိုရင်စာကရှိမယ်အဲ့ဒီ၆ပါးပြီးဆိုရင်ပညာရှိမယ်အစဉ်တိုင်းသွားတာဒီတရားကနော်နားလည်တယ်မဟုတ်လားဒီတရားကြောင့်ပထမဦးဆုံးခေါင်းတရားဘူးလေတဒါ နောက်ဆုံးကဘယ်လိုလဲပညာတရားကိုဥကောင်းထားတရားကိုပညာကိုနောက်မှထားအဆုတ်တာထားတယ်တရားအစပညာအဆုံးလုံးရင်ကြည့်ချွတ်လိုက်ရင်တရားပညာနှစ်ပါးသည်အဓိကတရားပဲဒီမဟုတ်လားအဓိကဘယ်လိုလဲတရားနဲ့ပညာအစကတရားနောက်ကပညာဒါကြောင့်မို့တရားတရားရှိရင်ပညာရှိတာပဲပညာရှိရင်တရားတရားရှိတာပဲဘုလိုပိဿနားလိုက်ပြီနော်အေးဒီနေ့ ရေမာမနစ်မိမာမချစ်ဆိုတဲ့သူတော်ကောင်းဥစ္စာတရား9ပါးကိုရေတည်လေးလေးစားစားနာကြရကိုဓမ္မသောနာကုပ္ပကစေနာပေါင်းတို့ရဲ့အလုံးသားပိဿပေါင်းသူတော်ကောင်းတရားအစိတ်နှလုံးထဲမှာနှလုံးသားထဲမှာတထာစသောသူတော်ကောင်းတရား9ပါးကိုခိုင်မြတ်တဲ့ခိုင်မြတ်အောင်တည်ကြံပေါ်မြတ်အထုနေကြသဖြင့်မြည်သည့်ဘေးရန်အန္တရာယ်များနဲ့တွေ့ကြုံရဇေကာမူရေမမနစ်မိမချစ်ခေါ်တဲ့မိမမချစ်ဆိုတဲ့သူတော်ဥစ္စာ9ပါးသောတာတိကြောင့် ဘေးရန်အန္တရာယ်သွယ်သွယ်တို့မှလောင်းရချမ်းသာကြ၍မိမိတို့စိတ်ထက်ကဆန္ဒရှိသမျှလောကီလောကုတ္တရာအကျိုးအားလုံးပြည့်စုံကြပြီလေမိမိတို့စိတ်ထက်ကရှိသ၍ရှိသမျှစိတ်ကြံသမျှစီသမျှအစစရအားလုံးပြည့်ပြည့်စုံကြပြီလေဖယားဆောက်သူတော်ကောင်းများရဖြစ်တဲ့အိုနာတိဒုက္ခပိကကဲတဲ့နိဗ္ဗာန်တရားတော်မျိုးကိုလျင်မြန်စွာမျက်မှောက်ပြုကြရပါလို့ဤလို့နိဗ္ဗာန်ကိုရည်စူး၍ ဝမ်းမြောက်ဝမ်းသာလှူဒန်းနိုင်ကြပါစေကုန်တည်းကဲယူစိတ်ခအောင်အရှင်ဖယားတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာတော်ကြီး၏ရှိတိတခိုင်မြဲပါစေခြင်း ပြုငါ၎င်းတန်တရာဝဆင်းရဲမှလောမြောက်၍မဉ္ဇဏ်ဖုန်ဉဏ်ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမြတ်မောက်ပြုပါရခြင်းအကျိုးငါ၎င်းအကြောင်းဖြစ်သောကုသကံနှင့်အကျိုးဖြစ်သောလူနှံနိဗ္ဗာန်သုံးတန်သော ချမ်းသာများကို၎င်းတကယ်ရှိ၏ဟုယုံကြည်ပါသည်ဖြစ်၍သာရဏဂုံသီလသုံးပါးနှင့်တကွာအင်္ဂါ၈ပါးရှိသောဥပုသ္တိလတော်မြတ်ကိုခံယူဆောက်တည်ပြီးလျင်ဥမြင့်အောင်ဒေါ်တတင်ကျွယ်မိသားစုတို့ကအာယုံစွန်းနှင့် ညနေဖြော်ရီကိုတရာကြည်ဖြူပိလူပါကုန်အေးဒေါ်လာထွေးမိသားစုတို့ကယနေ့နေစွန်းကိုသံဃာတော်ရှင်မြတ်အလကောင်ယောဂီသူတော်စင်တော်အလကောင်မုံမြတ်သောဆုံးခဲ့ွယ်ဘောစဉ်ချုပ်ချင်းရသာအဖျားဖျားတို့ကိုတရာကြည်ဖြူ ပဲ့လူပါကုန်၏သုမသုမတပါဒေါ်လာထွေးမိသားစုတို့ကသံဃာဒါနာစာရိတ်တံပွဲကို၎င်းရေတန်ကီတလုံးအတွက်ကျန်းွယ်နှစ်သိန်းတို့ကို၎င်းအသေးအသေးသက်ဆိုင်ရာမှုဆောင်များထံအနှံ၍တရာကြည်ပြုပြည့်လူပါကုန်၏ဤသို့ တပည့်တော်တို့သည်ယနေ့အဖို့၌လူရန်ရသောဒါနကုသိုလ်ဆောက်တည်ရသောသီလကုသိုလ်ပွားများရသောဘာဝနာကုသိုလ်တရားနာရသောဓမ္မသဝနာကုသိုလ်တရားဟောရသောဓမ္မဒေသနာကုသိုလ်သာသနာရေးနှင့်စ၍ကုညီကြရသော ဝေယဝိသကုသိုလ်ဤကောင်းမှုအပေါင်းသည်အာသဝတရား၄ပါးတို့ဤကိုရာကုံကြောင့်ဖြစ်သောမဉ္ဉံဖုံဉံနိဗ္ဗာန်ကိုလင်းမြန်စွာရွတ်ဆောင်နိုင်ပါစေတည်းဤကောင်းမှုကုသိုလ်ဝေစုကိုဤဘဝရှိဘဝတော်စက္ကသမြသောယေရှုကြည်မာ မိဘဘိုးဘွားဆရာသမားအဆွေအမျိုးတို့အားအမြာအမြာပြေဝေပါကုန်၏ကျွန်ုပ်တို့ဤကိုဆောင်နှံအိမ်ဆောင်နှံမြို့ဆောင်နှံနယ်ဆောင်နှံသာသနာတော်ဆောင်နှံဤကံကုန်မြတ်ရိပ်သာဆောင်နှံလောကကိုဆောက်ရှောက်သောနှံ့ တရားမင်းယမမင်းဗြဟ္မာမင်းအစရှိသောနတ်ပေါင်းတို့အားအမြအမြပြေဝေပါကုန်၏အထူးအားဖြင့်ဒီကြောင်းတိုက်သူယခုရောက်ရှိနေကြသောလူပြိဿအပေါင်းနန်းပြိဿအပေါင်းတို့အားအမြပြေဝေပါကုန်၏အမြပြေဝေပါကုန်၏ အမျှပြေဝေပါကုန်၏အလုံးသောအတ္တဝါပေါင်းတို့သည်အမျှရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါဘုံလုံးသာဓုသာဓုသာဓု အာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအာလုံးကြာကြာသမျှအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု